ဝိဓသာသနာတော်နဲ့ပฏิပတ်တိသာသနာတော်နှစ်ခုဟာရှိတဲ့ခါလဲရှိတယ်မရှိတဲ့ခါလဲမရှိဘူးတဲ့ပฏิဝိဓသာသနာတော်ဆိုတာတတိပဋ္ဌံဘဝနာတရားရှုမှတ်ပွားများအထောက်သွားတဲ့အတွက်ကြောင့်မို့သောတာပန်သဂရဟံအနာဂယဟန္တာဖြစ်တော်မူတဲ့ပုဂ္ဂိုလ်မျိုးကိုဒါပฏิဝိဓသာသနာလို့ခေါ်တယ်ယုံနာဓမ္မသင်္ခါရတရားကိုဝိပဿနာဉာဏ်နဲ့ထွင့်ဖောက်ပြီးတော့ သိတော်မူတဲ့အခါမှာအရိယာဖြစ်တို့ရောက်တော်မူတဲ့သာသနာတော်ကိုပฏิဝိဒသာသနာလို့ခေါ်တယ်။အဲ့ဒီပฏิဝိဒသာသနာတော်ဟာလောကထဲမှာအစင်မရှိဘူးတဲ့။ရှိတဲ့ခါလဲရှိတယ်မရှိတဲ့ခါလဲမရှိပါဘူးတဲ့။ထို့အတူပဲပฏิပတ်တိသာသနာဆိုတာလည်းပဲတတိပဋ္ဌံဘဝနာတရားရှုမှတ်ပွားများနေတဲ့သာသနာတော်ကိုပฏิပတ်တိသာသနာတော်လို့ခေါ်တယ်။သီလသမာဓိပညာသိက္ခာသုံးရအကျဉ်းများကိုမူတည်ပြီးတော့အတိကထားပြီးတော့ တတိပဋ္ဌံဘဝနာတရားဝိပဿနာဘဝနာတရားရှုမှတ်ပွားများနေတဲ့သာသနာတော်ကိုပฏิပတ်တိသာသနာတော်လို့ခေါ်တယ်။အဲ့ဒီပฏิပတ်တိသာသနာတော်ဟာလည်းပဲလောကမှာရှိတဲ့ခါလည်းရှိတယ်မရှိတဲ့ခါလည်းမရှိဘူးတဲ့။ခုချိန်မှာတော့သာသနာတော်အလွန်ထွန်းကားနေတဲ့တွေ့ရမို့ပฏิဝေဒသာသနာတော်လည်းလောကထဲမှာအခုကရှိလျက်ရှိတယ်။ပฏิပတ်တိသာသနာတော်လည်းပြောစရာကိုမလိုဘူးရှိလျက်ရှိတယ်။ပฏิပတ်တိသာသနာတော်ရှိရင်ပฏิဝေဒသာသနာတော်ဆိုတာမုခ္ခဧကံရှိတယ်။ ပฏิပတ်တိမပฏิဝေဒဖြစ်လာတာကိုပฏิဝေဒဆိုတာကသိတာအထောရတဲ့တရားမျိုးမဟုတ်ပฏิပတ်တိသာသနာတော်ကိုကျင့်ကြံပွားများအထောတော်မူတဲ့အတွက်ကြောင့်မို့ခုနပြလာခဲ့တဲ့သောတာပတိမညာဘုံညာတက္ကရာယိမညာဘုံညာအနာဂါမိမညာဘုံညာအရဟတမညာဘုံညာဆိုတဲ့မဲလေးပါးဖို့လေးပါးနိဗ္ဗာန်တရားတော်ညက်ကိုမျက်မှောက်ပြုတော်မူတဲ့သာသနာတော်ဟာပฏิဝေဒသာသနာတော်ဖြစ်တဲ့အတွက်ကြောင့်မို့ ပฏิပတ်တိသာသနာတော်ရှိရင်ပฏิဝိဒသာသနာတော်ဆိုရှိတာပါပဲသူနှစ်ခုကတွဲပြီးတော့နေတဲ့သာသနာဒါပေမဲ့အဲ့ဒီပฏิဝိဒနဲ့ပฏิပတ်တိဟာလောကမှာရှိတဲ့ခါလဲရှိတယ်မရှိတဲ့ခါလဲမရှိကျင့်သူရှိရင်ရှိတာပေါ့ကျင့်သူမရှိရင်မရှိဘူးလူရင်းမှာကတော့ဖြင့်သာသနာထိတိယဘာနာပရိယတိပါဝနာဗုဒ္ဓမြတ်စွာသာသနာတော်ကြီးအရှိကြံမြင့်စွာတည်တခိုင်မြဲရေးမှာပရိယတိသာသနာတော်ပဲစာပေ ဘုရားဟောထားတော်မူတဲ့ပရိယတ္တိစာပေကိုသင်ကြားချပုတ်အဲ့ဒီပရိယတ္တိသာသနာတော်များကို ကိုယ်တိုင်သင်ကြားခြင်းတစ်ဆက်ချပုတ်ခြင်းသင်ယူမှုသင်ပေးမှုနှစ်ခုကိုဒါပရိယတ္တိသာသနာတော်ခေါ်တယ်။ကျွမ်းကျင်တဲ့စာချဆရာတော်များက သင်ပေးတယ်။တပည့်များကသင်ယူတယ်။အဲ့ဒါလိုပရိယတ္တိတရားကိုသင်ယူမှုသင်ကြားမှုနှစ်ခုဟာပရိယတ္တိသာသနာတော်ပဲ။ သာသနာတော်တည်မြဲတဲ့နေရာမှာဒီပရိယတ်တိအဓိကပဲဒီတော့မြတ်စွာဘုရားပေးထားတဲ့တောင်းဝနှစ်ရရှိတယ်ဂန္ဓဒူရဝိပဿနာဒူရဂန္ဓဒူရဆိုတာဟာပရိယတ်တိတရားကိုကိုယ်တိုင်သင်ကြားခြင်းတမ်းမြောက်လာတဲ့အခါမှာတစ်စစ်သင်ကြားပေးခြင်းမတတ်သေးတဲ့ပုဂ္ဂိုလ်တွေကသင်ယူခြင်းပရိယတ်တိတရားကိုသင်ကြားသင်ယူမှုသဘောကိုဂန္ဓဒူရလို့ခေါ်တယ်တောင်းဝတရား စာပေသင်ကြားမှုတာဝန်တရားကိုဂန္ဓဒုရခေါ်တယ်ဝိပဿနာဒုရဆိုတာကတတိပဋ္ဌာန်ဘဝနာတရားရှိမှန်ပွားများနေတဲ့ပฏิပတ်တိသာသနာတော်ပฏิဝေဒသာသနာတော်ဟာဒါဝိပဿနာဒုရဗုဒ္ဓမြတ်စွာရဲ့သာသနာတော်ထက်မှသာသနာဝန်ဆောင်ရှင်ယဟန်မြတ်ဟာဒီတောင်းနှစ်ရကိုတခုခုမှထပ်ဆောင်ရမယ်ဂန္ဓာဒုရတောင်းကိုနိုင်သူဟာဂန္ဓာဒုရတောင်းကိုထပ်ဆောင်ရမယ်ဝိပဿနာဒုရကို နိုင်သူဟာဝိပဿနာဒုရကိုထပ်ဆရာမယ်အဲ့ဒီဂန္ဓာဒုရဝိပဿနာဒုရခေါ်တဲ့ဒုရနှစ်ခုလုံးကိုစွမ်းနိုင်သူဟာနှစ်ခုလုံးကိုထပ်ဆောင်နိုင်ရမယ်ဒီတောင်နှစ်ရာကို မထမ်းဆောင်ပဲနဲ့သာသနာတော်ထက်မှနေထိုင်သူကတော့ဖြစ်တဲ့သာသနာဝန်စည်းပဲတဲ့သာသနာဝန်ထမ်းမဟုတ်ဘူးတဲ့ဒါကြောင့်ဘုန်းကြီးတခါတခါမှနားလည်ထားဖို့သိရကြည့်တယ်သာသနာဝန်ထမ်းရဲ့သာသနာဝန်စည်းရဲ့ခုပြောလာခဲ့တဲ့ ပရိယတ္တိပฏิပတ်တိတရားတွေကိုထပ်ဆောင်နေရတဲ့အခန္ဓာဒုရဝိပဿနာဒုရတောင်းအောင်နှစ်ရကိုတရားရကိုထပ်ဆောင်တဲ့ပုဂ္ဂိုလ်ဟာသာသနာဝန်ထမ်းလို့ခေါ်တယ်။ဘယ်တောင်းကိုမှမထမ်းဆောင်ပဲနေတဲ့ပုဂ္ဂိုလ်ရကတော့သာသနာဝန်စီလို့ခေါ်တယ်။အဲတော့သာသနာဝန်ထမ်းကို သာသနာပြုရတာဟာလှူရတတ်ရတာဟာဘုရားသာသနာတော်ကိုတည်မြောက်လို့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့အကျိုးအလွန်များတယ် ဒါကြောင့်မို့သာသနာဝန်ထမ်းနဲ့သာသနာဝန်စည်းတစ်ခုကို ပုဂ္ဂိုလ်နှမျိုးကိုခြာနာပြီးတော့ဘုန်းကြီးတို့တက္ကဒကမာများသိဖို့သိအရေးကြီးတယ်ဘယ်ဌာနဘယ်ကျောင်းတည်းဟာသာသနာဝန်ထမ်းဘယ်နေရာတွေဟာသာသနာဝန်စည်းဆိုတာနားလည်ဖို့ရေးကြီးတယ်ဒါကြောင့်ဗုဒ္ဓမြတ်စွာသာသနာတော်ဟာအကျင့်ဆောင်အသွင်ဆောင်နှမျိုးရှိတယ်ရှင်ယန်းများဟာဗုဒ္ဓရဲ့အသေးတော်ဖြစ်တဲ့ဒီသင်္ကန်းကိုဝတ်ယူတော်မူပြီးတော့သာသနာဝန်ထမ်းတဲ့ပုဂ္ဂိုလ်ဟာ အကျင့်ဆောင်ပုဂ္ဂိုလ်ပဲသူကပရိယတ္တိတောင်းပฏิပတ်တိတောင်း200ကိုထမ်းဆောင်တဲ့ပုဂ္ဂိုလ်အကျင့်ဆောင်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်ဒီတောင်း200ကိုမထမ်းဆောင်ပဲနေတဲ့ပုဂ္ဂိုလ်ကတော့ဖြစ်အသွင်ဆောင်လို့ခေါ်တယ်ဒါကြောင့်မို့အကျင့်ဆောင်တဲ့အသွင်ဆောင်ပုဂ္ဂိုလ်ခြားနားမှု200ကိုလည်းပဲသာသနာတော်အပိကြတဲ့တက္ကတက္ကမမြတ်သိဖို့သိအရေးကြီးတယ်သာသနာဝန်ထမ်းတဲ့သာသနာဝန်စည်းပုဂ္ဂိုလ်200ကိုခြားနားပြီးသိဖို့လည်းပဲတက္ကတက္ကမမြတ်မှာတာပြီးတော့ သိဖို့အရေးကြီးတယ်ဒါကြောင့်မို့သာသနာဝန်ထမ်းကိုလှူရတန်းရမယ်အကျဉ်းဆောင်ပုဂ္ဂိုလ်တွေကိုလှူရတန်းရမယ်ဒီလှူတန်းရင်အကျိုးအများကြီးရှိပါတယ်ဒီပုဂ္ဂိုလ်နှမျိုးမှာတပါကြံတဲ့ပုဂ္ဂိုလ်ခုနပြောတဲ့သာသနာဝန်စည်းနဲ့အသွင်ဆောင်ပုဂ္ဂိုလ်ကြီးဆိုတာကတော့ဖြစ်သူတို့သာသနာထက်မှာပြောသလိုနေထိုင်တဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ကြောင့်မို့အထူးပြောစရာမလိုဘူး။ဒါကြောင့်သာသနာဝန်ထမ်းဆိုတာနားလည်ရမယ်။ အကျစ်ဆောင်ရှင်ဟန်ဆိုတာနားလည်ရမယ်ထို့နှမျိုးသည်ကျိုးအလွန်များတယ်ကိုဘုန်းကြီးတို့ငါကောမြိုင်သာသနာ့ဤသစာတင်တိုက်ဟာဂန္ဓဒုရဥပဒနာဒုရနှစ်ရာကိုကိုမိမိတို့နိုင်စွမ်းတဲ့လောက်ထမ်းဆောင်နေတဲ့စာတင်တိုက်ဖြစ်တယ်ဒါဂန္ဓကောမြိုင်သာသနာ့ဤသစာတင်တိုက်အမိနှစ်ခုခံထားတယ်အမိနှစ်ခုခံထားတဲ့အတိုင်းပဲမိမိစွမ်းနိုင်တဲ့လောက်ထုတ်လို့သာသနာပြုပြီးတော့နေပါတယ်အများသိတဲ့အတိုင်းပဲပေါ့ ခုခေတ်မှာကတော့ပြအရေးတွဲနေအမတန်မှများပါတယ်အမတန်မှများတယ်ကိုနိုင်သလောက်ကိုမနိုင်ပဲနဲ့ဖန်ဆိုင်လည်းပဲမဖြစ်ဘူးတဲ့ကိုတနိုင်လေးပဲဒီမှာစာချဘုန်းကြီးနဲ့ဘုန်းကြီးတို့တိုင်ပင်ပြီးတော့ကိုတနိုင်လေးပဲအကျိုးရှိအောင်လုပ်ပေးနေတာပါပဲဘုရားသာသနာတော်ကြီးရှိရှိတဲ့ပြတည်တတ်ခိုင်မြဲအောင်ပေါ့အဲသာသနာတော်ဟာတစတစတစတစဟာသူကချွယွင်းပြီးတော့ယွယွင်းပြီးတော့လာရတယ်ဒါကြောင့်ခုနပြောလာခဲ့တဲ့သာသနာဝန်ထမ်းရဲ့သာသနာဝန်စည်းရဲ့ ခြာနာပြီးတော့မျက်စိနှလုံးရှိတဲ့နဲ့ကကြည့်ရှုတတ်ဖို့ကြည်ညိုတတ်ဖို့ဂန္ဓာဒူရဝိပဿနာဒူရအထုနေကြတဲ့ပုဂ္ဂိုလ်တွေအသွင်ဆောင်အကျင့်ဆောင်နှမျိုးကိုလည်းပဲမျက်စိနှလုံးနဲ့ကြည်တတ်ရှုတတ်ဖို့အသိအရေးကြီးတယ်ဒါကသာသနာရေးနဲ့ဆက်စားပြီးတော့သတိပေးတဲ့တရားဒါနလည်းထားရင်အကျိုးရှိပါတယ်ဒီနေ့အဘုန်းကြီးကအသက်63နှစ်ပြည့်တဲ့မွေးနေ့အခါဖြစ်တယ် ဆာချဘုန်းကြီးဘဝရောက်ကြတဲ့အနေဘုန်းကြီးကကိုမွေးနေကိုအမြဲတမ်းလှူဒန်းပါတယ်ဒဝမနေတော့လည်းပဲမွေးနေကြရင်တစ်နှစ်လုံးလို့ရတဲ့ပစ္စည်းအလုံးကို soft lot လှူဒန်းပြီးတော့ဆင်းရဲနှွမ်းပါတဲ့ចောင်းသားလေးတွေကိုလည်းပဲရှင်ပြုပေးတယ်မဟာစီသာသနာရေးတာမှာထပ်ဆောင်နေတော့လည်းပဲနှစ်စဉ်နှစ်တိုင်းမွေးနေအခါမှာယောဂီသူတော်စင်အလုံးကိုဘုန်းကြီးမြဲတမ်းလှူဒန်းတယ်ရွှေတကုံသာသနာရေးတာမှာနေတော့လည်းပဲဘုန်းကြီးလှူဒန်းတယ်ကုကန်းကောင်မြေမှာနေတယ်ဘုန်းကြီးလှူဒန်းပါတယ်ဒါမွေးနေရောအထူးမွေးနေရလို့တော့မဟုတ်ဘူးပေါ့ ကိုနိုင်သလောက်ကိုတစ်နှစ်တာအတွင်းစူးစီးထားတဲ့ဒကာဒကာမများလှူဒန်းထားတဲ့ပစ္စည်းတွေကိုပင်ဘုန်းကြီးကဓမ္မယလာတပစ္စည်းကိုပင်နေကိုနဲ့တူနေရတဲ့တည်င်းသုံးပေါ်ရှင်ရင်ဟန်ယောဂီများကိုတဖန်ဆော့လှော့ပြီးတော့လှူဒန်းတာပါပဲဒါမွေးနေ့သူပြောစရာမလိုဘူးပေါ့လေဒါရဘုန်းကြီးရဲ့မွေးနေ့ကိုအကြောင်းပြပြီးတော့ဒကာဒကာမများခုလာပြီးတော့လူကြတိုင်ကြတဲ့ဒီမှာရှိကြပါတယ်မွေးနေ့နေနဲ့ဘုန်းကြီးကကြင်ညာပြီးတော့မဖိတ်ကြဘူးဖိတ်ကြလိုက်ရင်ဒကာဒကာမများကလာတယ် လာရင်ဘုန်းကြီးလားလာလှူသွားတယ်ဒီအလှူကိုမခံချင်တဲ့အတွက်ကြောင့်ဘုန်းကြီးကမဖိတ်ကြဘူးကြားရလူလားမကြားရင်နေလာလာမလာလာအဲ့ဒါမျိုးနဲကိုလာတဲ့ပုဂ္ဂိုလ်လည်းလာပေါ့တစ်ဆက်ကြပုဂ္ဂိုလ်လာရင်လည်းလာပေါ့ဘုန်းကြီးအနေနဲ့ကတော့မွေးနေကိုထုတယ်လည်းနေနဲ့မဖိတ်ကြဘူးဘုန်းကြီးရဲ့ဆရာသမားများလည်းပဲအလုံးဝမဖိတ်ကြတာဘူးမာဇီဆရာတော်ဘုရားကြီးလည်းမဖိတ်ကြတာဘူးရွှေတော်ဥသာလိုက်တဲ့ဆရာတော်လည်းများမဖိတ်ကြတာဘူးတပြေကံဆရာတော်ကြီးဥပဒေထားသူလည်းမဖိတ်ကြတာဘူး မဟာကံတယောက်ဆရာတော်အရှင်သနကပြုံသာဆိုလည်းမဖိတ်ကြတာဘူးသိတဲ့ပုဂ္ဂိုလ်တွေလာတာပါပဲတို့ဆရာတော်မွေးနေရဘယ်နေပဲဆိုပြီးတော့သိတဲ့ပုဂ္ဂိုလ်တွေလာကြတာပါပဲဖိတ်ကြလိုက်ရင်ဘာဖြစ်ပေါ်လာတယ်လဲလှူလာပြီးတော့လှူဒန်းကြတယ်အဲ့ဒါကြီးကိုလှူဒန်းတာကိုဘုန်းကြီးကအလိုမရှိတဲ့အတွက်ရောက်ဘူးဒါကြောင့်မို့မဖိတ်ကြတာပါပဲခုပြောတာကလည်းဆရာတော်ကြီးတွေလည်းဒီအတိုင်းပါပဲဒီနေ့ဘုန်းကြီးရဲ့မွေးနေ့သက်63နှစ်ပြည့်သွားရင်1299ခုနှစ်မွေးလာတော့ဒီနေ့ကဘုန်းကြီးကသက်63နှစ်ပြည့်သွားပြီ ဗမာပြည်မှာသက်တမ်းနေတယ်ဆိုရင် အမျိုးသားဆိုရင်90နဲ့3နှစ်မြို့သမီးက90နဲ့9နှစ်သက်တမ်းရှိတယ်တဲ့သူတို့သက်တမ်းအရာစစ်စစ်ချက်ကို60နဲ့3နှစ်ဆိုတော့တော်တော်လွန်လာပြီပေါ့ကံစိတ်ဥတုအာဟာရလို့ခေါ်တဲ့အကြောင်းတရား၄ပါးပြုပြင်ထားတဲ့ဒီယုံနာခန္ဓာအစဉ်ကြီးကိုခန္ဓာကိုယ်ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကသာတနေတာထိုက်တမ်းမှအသက်ရှိတယ်ယောဂကင်းတယ်မသာတမသောတမနေတာမထိုက်တမ်းရင် အသက်မရှိရဘူးယောဂဝေဒနာတွေထူပြောပြီးတော့အသက်တူကတတ်တယ်ကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရကံစိတ်ဥဒုအာဟာရဆိုတဲ့ဒီရုပ်ခန္ဓာရဲ့တိရကြောင့်တရား၄ပါးရှိတဲ့အ ਨੇ ကကံဆိုတာသူစီမံလို့ပြီးသွားပြီစိတ်ကတော့ပြီဒီခန္ဓာကိုချေလေတဲ့တရားကတော့စိတ်ပဲဒီခန္ဓာအရှိတိတခိုင်မဲ့ဖွယ်ရတဲ့ဥဒုနဲ့အာဟာရအရေးကြီးဆုံးပဲ ဥတုဖောက်ပြန်ရင်လည်းယောဂဝေဒနာတွေဖြစ်ပေါ်လာတတ်တယ်။အာဟာရဖောက်ပြန်ရင်လည်းယောဂဝေဒနာတွေဖြစ်ပေါ်လာတတ်တယ်။ဥတုနဲ့အာဟာရနှစ်ခုမှာအပူနဲ့မတဲရင်အပူကိုရှောင်ရတယ်။အေးနဲ့မတဲရင်အေးကိုရှောင်ရတယ်။ရာသီဥတုရဲ့အနေအထားနဲ့မိမိရဲ့ကျန်းမာရေးကိုချိန်ဆပြီးတော့နေတတ်ထိုက်တတ်ရင်ဥတုမှာလိမ်မာတဲ့ပုဂ္ဂိုလ်ခေါ်တယ်။လိမ်မာတဲ့ပုဂ္ဂိုလ်ကလည်းပဲယောဂကင်းရတဲ့အသက်ရှိတတ်တယ်။နောက်ဆုံးအရေးကြီးဆုံးကအာဟာရပဲ။အာဟာရမရှိရင်အသက်တူတာပဲ။ မသိတဲ့အဟာရများကိုစားသွားစားသုံးမယ်ဆိုရင်ယောဂဝေဒနာထူပြောလာပြီးတော့အသက်တိုတတ်တယ်အဟာရရည်ကြီးတယ်သစ်ပင်တပင်အစဉ်ရှိပန်ဖို့ရန်အတွက်ရေဥဒုအမတန်ရည်ကြီးတယ်ရေမရှိဘူးဆိုရင်ဒီသစ်ပင်ဟာတည်သွားတာပါပဲထို့အတူပဲကံစေဥဒုအဟာရခေါ်တဲ့အကြောင်း၄ပါးရှိတဲ့နေ့ကအဟာရမရှိဘူးဆိုရင်တတ္တဝါသိမြန်တာပါပဲအဲကြောင့်အဟာရအသိရည်ကြီးတယ် မိမိသုံးစားတဲ့အာဟာရပေါ်မှာလည်းပဲယောဂဝေဒနာတွေမဖြစ်ရအောင်တရှိစင်ရဲစွာရွေးတာချက်တတ်ဖို့ရွေးချက်တတ်ဖို့လိုတယ်အစာအသောက်လည်းပဲမပူမလွန်ဖြစ်ဖို့လိုအပ်တယ်အခင်နမတိတ်အခင်ကိုမစားဖို့အချိုနမတိတ်အချိုမစားဖို့ဒီလိုရှောင်တိတ်တာကိုသိကြည့်ကြည့်တယ်အသိဉာဏ်ပါမှအသေးကရှိတယ်ဒါကြောင့်မို့အဲ့ဒီလက်ခုမှကံတရားလည်းစီမံပြီးပြီးအဲဥတုကလည်းပဲခုသိတဲ့အတိုင်းပဲ စိတ်ကလည်းပဲဒီခန္ဓာကိုယ်ကိုချစ်လဲနေတဲ့တရားပဲအဓိကအဓိကတော့ဒီအာဟာရအသိရေးကြည့်တာပါပဲအာဟာရလိမ္မာတတ်ဖို့ရေးကြည့်တယ်ဖះရထပ်တာဟောတာပါပဲဒါကြောင့်ကံစေဥတုအာဟာရအကြောင်းတရား၄ပါးပြပြင်ထားတဲ့ယုံနာခန္ဓာကြီးကိုပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကအနေအထိုင်သွားတာလာတာစတာတော့တာအဲ့ဒါလို့မှယောဂကင်းပြီးတော့အသက်ရှိနိုင်တယ်ဘုန်းကြီးတရားကမများလည်းအသက်တော်တော်လေးကြီးသွားကြပြီကြီးလာကြအခါကျတော့ဒီနေ့မုခ္ခအိဟံကိုကအိုးတဲ့အိုးနေပြီး နာဖို့သေဖို့နာလဲနာနေကြပြီသေဖို့တခုပဲကြံတော့တယ်မိမိရဲ့ဘဝနောင်ဘဝအတွက်ကောင်းရတဲ့ဆိုရှင်အတဲလန်းအစင်လန်းလမ်းနှစ်ตัวရှိတယ်အစင်လန်းဆိုတာကအကုသိုလ်ကိုခေါ်တယ်အတဲလန်းဆိုတာကကုသိုလ်ကိုခေါ်တယ်အစင်လန်းအကုသိုလ်ကိုအစင်ရဲရင်ဆင်းရဲတတ်တယ်ဆင်းရဲတယ်ဆိုတာအစင်ရဲလို့အောက်လန်းကို အကုသိုလ်လန်းကို ပြုတ်တာပြောတာပြုလို့ရဲတဲ့ပုဂ္ဂိုလ်ကအစင်ရဲတယ်လို့ခေါ်တယ်အပယ်လေးပါးလာရောက်အပယ်လမ်းရောက်ဖြစ်တဲ့အကုသိုလ်ကိုလို့ရဲကံရဲဖြစ်တဲ့ပုဂ္ဂိုလ်ကအစင်လန်းဖြစ်တယ်အဲ့ဒီအစင်လန်းကိုသူကအစင်ရဲတယ်ပေါ့အကုသိုလ်အလုတ်ရဲတယ်ပေါ့အစင်ရဲတော့ဘာဖြစ်သွားရတယ်လဲဆင်းရဲရတယ်ဘုံတို့ပိသက်ငရဲတရိစာပိတသူရကပဲလေးပုံမှာတွားပြီးတော့ဖြစ်ရတတ်တယ်ဒါကြောင့်မို့အစင်မရဲဖို့အကုသိုလ်အပြုရဲတာကို အစင်ရဲတဲ့ပုဂ္ဂိုလ်ခေါ်တယ်အစင်ရဲရင်ဘဝတန်တရားမှာဆင်းရဲတတ်တယ်အကုသိုလ်ကအစင်လန်းဖြစ်တယ်ကုသိုလ်တရားကတော့အတက်လန်းပဲအထက်ကိုတက်တဲ့လန်းပဲဒါနသီလဘာဝနာကုသိုလ်ဆိုတာအထက်ကိုတက်တဲ့လန်းအထက်ကိုတက်တဲ့လန်းဟာတက်နိုင်လေးလေးအကျိုးများလေးလေးပဲဒါကြောင့်အတက်နိုင်လေးလေးအကျိုးများလေးလေးဒါနကုသိုလ်တွေပြုလေးလေးအကျိုးများလေးလေးသီလကုသိုလ်တွေပြုနိုင်လေးလေးအကျိုးများလေးလေးဘာဝနာကုသိုလ်တွေပြုနိုင်လေးအကျိုးများလေးလေးပဲဒါအထက်ကိုတက်တဲ့လန်းကတော့ဖြင့်ဒါနသီလဘာဝနာ၃ပါးပေါ့ အာဟုဆင်းတဲ့လမ်းကတော့အကုသို့ပေါ့ဒါကြောင့်မို့ဆင်းရဲရင်ဘာဖြစ်တတ်တယ်လဲဆင်းရဲတတ်တယ်ပေလေးပါရရင်တော့ပြလောကမလွယ်ဘူးဒါကြောင့်မို့အဆင်းကိုမရဲဘူးပေါ့အဆင်းမရဲဘဲနဲ့ရှောက်ကျင်တတ်ရင်အတက်လန်းကိုတော့ရှောက်ခွေကြဖို့ပါပဲတရားကတော့ဒီလောက်ပါပဲဒီနေ့ဘုန်းကြီးရဲ့မွေးနေ့မင်္ဂလာနဲ့စာအောင်သံဃာတော်များကိုခိမြောက်တဲ့ကုသိုလ်ဒါနပြုတဲ့မင်္ဂလာပွဲမိမိတို့လှူဒန်းသမျှဒါနကုသိုလ်တွေ စောင့်တည်တဲ့သီလကုသိုလ်တွေပွားများအပ်တဲ့ဘောနာကုသိုလ်အလုံးတို့ဟာဒီလိုတို့အတွက်အစင်ရတဲ့စင်ရလန်းကိုရှောင်ကျင်ပြီးတော့အတဲလန်းဖြစ်တယ်လူနာနိဗ္ဗာန်ချမ်းသာသူမျိုးမုခ္ခဧကရမယ်လို့မျှော်မှန်းကြပြီလေပြပြသမျှကုသိုလ်အလုံးတို့ဟာအိုခြင်းစင်ရနာခြင်းစင်ရသိခြင်းစင်ရကင်းရကုံရချုပ်ရညင်ရဖြစ်တဲ့နိဗ္ဗာန်ဓာတ်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုမျှော်မှန်းရည်ရွယ်၍ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်းသာသု သာဓုသာဓုပါကဲအခမ်းအနားအစီအစဉ်900ဗုဒ္ဓသာသနာစိတံတိတ္ထုရည်စချာမေတုံးရင်ရဆုဆူတောင်းပြီးခမ်းနားရုပ်သိမ်းရဖြစ်ပါတယ်ဗျာကဲရည်စချာဆရာတော်ဘုရားရည်စချာအမှုရတရားရှိမိပေးပန်ရလျှောက်ထားပါတယ်ဗျာကဲရည်စချာအရှင်ဘုရားအရှင်ဘုရားတပည့်တော်တို့သည်တပည့်တော်တို့သည်တန်တရာဝဆင်းရဲမှတန်တရာဝ လွန်မြောက်၍မိညာဖူညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုတကယ် ယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွငါးပါးသီလကိုထမှန်၍ခံယူဆောင်တည်ကြပြီလျင်တန်ဃာတော်ရှင်မြတ်အားအာယုံစွန်းနေစွန်းအဖြစ်နှစ်ကြိမ်တိုင်တိုင်မွန်မြတ်သောဆုံးခဲ့ပွဲဘောဇင် ဖြိုချင်ရတာအဖျားဖျားတို့ကိုတထာကြည်ဖြူပြိလူဟာကိုဤအရှင်ဘုရားသုံးမတပါမျက်မှောက်၌ရှိသောသင်္ကန်းထီသပိတ်ဖနှံ့ရှင်ထောင်စားရှိသောလူဒန်းဖွယ်ရာပစ္စည်းများကိုလည်းရည်မှန်းထားသည့်အတိုင်း အထာကြည်ဖြူပိလူပါကုန်ဤအရှင်ဘုရားသုမတပါဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအသတိလူယာယာပစ္စည်းလေးပါးကိုကပ္ပိယကရကထံအာနံ၍တထာကြည်ဖြူပိလူပါကုန်ဤအရှင်ဘုရား ဤသို့တပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကိုရှိမြောက်သောအဖြစ်ယနေ့အဖို့၌လှူဒန်းရသောဒါနကုသိုလ်ဆောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်စေတနာကံသည်ကိလေသာအာသောတရားတို့၏ ကိုရာကုံကြောင့်ဖြစ်သောမဉ္ဇဖုန်ညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤအရှင်ဖရာဤကောင်းမှုကြောင့်ပင်တတိတော်တို့သည်96ဖြာ98ဖြာဒွေယောဂါတို့မှအခါခသိမ့်ကင်းဝေးရလျက်ဖရာအစရှိသောဖရာ အရိယသခင်သူတော်စင်တို့သည်သိမြင်အပ်သောသစ္စာ၄ပါးဉာဏ်တရားကိုလွယ်ကူသောသိဉာဏ်ဖြင့်မျက်မှောက်ပြုရပါလို၏အရှင်ဘုရားဤကမှုကြောင့်ပင်တပည့်တော်တို့သည်တန်တရာ၌ဤလျာသည်ရှိသောရေဘေးမိဘေး မင်းဆိုပေတခိုးဓမြပေအမွေခံသာသမီဆိုသာသမီဆိုပေတော့မှာကင်းလို့ရပါလို့ဤအရှင်ဘုရားဤကောင်းမှုကြောင့်ပင်တပည့်တော်တို့သည်ဖြစ်လျာဘဝ၌မိမိတို့ပိုင်ဆိုင်သောအသက်ရှိအသက်မဲ့ပစ္စည်းဥစ္စာယတနာမှန်သမျှကို မပေးလျင်မိသူမျှမယူနိုင်မခုံးနိုင်ပါစေတည်းဧကာမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတော်စခတ်သမျှသောယေစုကြည်မာမိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃာဟ ဆွေတော်၈တောင်းအမျိုးတော်ပေါင်းတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏ကျွန်ုပ်တို့ဤကိုသောနံအိမ်သောနံမြို့သောနံနယ်သောနံသာသနာတော်သောနံဤခတ်ကောမြိုင်သာသနာရိပ်သာသောနံလောကကိုစောက်ရှောက်သောနံ တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်အပေါင်းတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏ဘဝများစွာတန်တရာကတော်ဆလာခဲ့သောမစားရမသောရမိုးရပဲဆင်းရဲ၍နေကြသော ပိတ္တတို့အားလည်းအမျှပြိပြပါကုန်၏အမျှပြိပြပါကုန်၏အထက်ဘဝဲအောက်အဝီစီနတ္တိစัจ java လားဖီလာထုတ်ခြင်းအကျွင်းမရှိလောက၌ရှိကြကုန်သောလုံးစုံများစွာလူနတ်မြမတတဝအနန္တ ပုဂ္ဂိုလ်ဟူသင်များတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏အထူးအားဖြင့်ဤကျမ်းတိုက်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနံပရိသတ်ပေါင်းတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏ အာလုံသောလူနတ်ပြမတတဝအနန္တပုဂ္ဂိုလ်ဟူသည်များတို့သည်ကျွန်ုပ်တို့ပြုပြုသည်များကုသိုလ်ကောင်းမှု၏အဖို့ဝါကကိုကုသိုလ်ရှင်ဖြစ်သောကျွန်ုပ်တို့နှင့်အတူထတ်တူထမ်းမြရကြ၍ကိုယ်စိတ်နှဖျား ချမ်းသာကြပါစေအာလုံးကြကြအမြအမြအမြအမြယူတော်မူကြပါကုန်သောသာဓုသာဓုသာဓုအာလုံးကြကြအမြအမြအမြအမြယူတော်မူကြပါကုန်သောသာဓု မြောက်အမြောက်အမြောက်အမြောက်ယူတော်မူကြပါဘုရားသာ